ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးလက်တလူသာသနာ့စခန်းတွင်21ရက်5လ68ခုနှစ်နေပိုင်း၌ဟောကြားတော်မူသောတရားတော်ဒီမနေ့ကလည်းခန္ဓာရည်ရဲ့တရုပ်ကိုရောက်သွားတယ်နော်ဒီခန္ဓာတရုပ်ရုပ်ပြီးရှင်မြုပ်ကဲ့သို့ဥပမာရှိသည်ဖွာကနေပေါ်လိုက်ဖွာကနေပြက်လိုက် ဒါလည်းယောဂီတို့ကိုယ်တို့ပဲထင်တယ်ဝေဒနာပြီးဒသမိကကြတဲ့ရီဘောပမာရှိသည်ဒါလည်းဝေဒနာရဲ့ချဲ့တော့ယောဂီတို့နာကျင်ကြိုက်ခဲမှုကပိုပြီးကိုယ်တို့ဖြစ်ပါလိမ့်မယ်ဗျာဟင်ဒါလည်းကိုယ်တို့ထင်တယ်ပညာကလည်းမရှိတာကိုရှိလို့မှတ်တဲ့အတွက်တန်သိရနဲ့တူပြီးဒါလည်းကိုယ်တို့ပဲထင်တယ်ဟိဟင်ရှုပ်ွယ်ထဲမှာ ဖွာတယ်လို့ပေါ်ဖွာတယ်လို့ပြောက်အဲ့လိုထင်တယ်အဲ့တော့သူမနေ့က6နာရီမှာအာထုတ်ခဲ့တာကိုဒီကနေ့3နာရီလာတင်ပြတော့အဲ့ဒါရှိသလားဟုတ်ဘာလာတင်ကြတာဟင်6နာရီကအာထုတ်ခဲ့တာတို့ဒီဒီကနေ့3နာရီလာတင်ပြတော့ရှိသေးလို့လားမရှိတာအရှိလို့လာတင်ပြတာထင်တယ်ဟုတ်တယ်မဟိဟင် ဟင်မရှိတာအရှုလို့မှားရတာတယ်လေသူကတော့ပေါ်ပြီးတော့ချက်ချင်းပြောက်သွားတာတယ်လေရှိရသေးလားဟာရှိဘူးဟင်သူကတော့မှတ်ထားရတာတယ်လေဟဲ့သူဘက်ကတော့ပြောက်သွားတာဒုဘက်ကတော့မှတ်ထားတာသူဘက်ကတော့ပြောက်သွားတယ်ဟုတ်လေသင်္ခါရကလည်းမရှိတာကြီးအရှိမုတ်ပြီးကြိုးစားနေတော့ဘာရတော့ဘာရဘူးဟုတ်လေအဲ့တော့ပညာကတာမရနဲ့တူလို့သင်္ခါရကလည်း ငပြောတုံးကြီးခွာကြည့်နေတာနဲ့တူတယ်တဲ့ဗျာဟင်ငပြောတုံးကြီးခွာကြည့်တာလဲကုံမကုံမဲ့ဘာမှရလိုက်ဘူးတင်လေအနှစ်ရလို့ဘာမှကြောင်ဘူးတင်ဟိဟင်အဲတို့ဒီကနေ့တော့ဝင်းရင်တင်လေဝင်းရင်ဝင်းရင်လူလိန်လဲပဲကြာတော့တင်လေဟင်ဝိညာဏမာယုပမာဏဝိညာဏဝိညာဉ်ဤမာယုပမာဏမျက်လက်ဓမ္မနဲ့တူပြီးဟုတ်ကလား မျက်လှဲ့ခဲ့သူဥပမာရှိသည်တဲ့ဗျမျက်လှဲ့ကလည်းပဲမရှိတာအရှင်းလို့ပြတာတင်တယ်ဟင်တခါတည်းကျုပ်ဘုလို့ထားထားတာကို10ခု15ခုအဲ့ဒါကိုတခါတည်းကြည့်နော်ကြည့်နော်တလုံးနဲ့နော်တလုံးနဲ့နော်ကြည့်အဲတော်လေးကြတော့တခါတော့ဝါလို့ပြီးပြတာကိုတခါတည်းကျုပ်ဦးတွေကို10လုံး15လုံးလုံး20ပဲထိတ်ကနေပြနာနောက်ကနေသွားကြည့်အခွန်လေးရဲ့ဟုတ်မျိုးစိလှည့်သားတာတင်တယ်ဟဲ့ အဲ့ဒါကိုမျက်လှဲလို့ခေါ်တာတယ်မျက်စိကိုလှဲသားတဲ့အတွက်မျက်လှဲတဲ့ပုတ်ယူယောဂီတွေလည်းညာမျက်စိကိုလှဲသားတယ်ထင်တယ်ဝိညာဉ်ကဒီအတိမျက်စိကိုလှဲသားတယ်ထင်တယ်ဗျာဝိညာဉ်ကလေဒီသူကြိုက်တော့ပဲလို့ပြောတော့အဲသူမကြိုက်ကြမှုတဲ့ဗျာခေါ်ဗျာဒီလိုနဲ့လှဲသားတယ်ဝိညာဉ်က သူကြိုက်တော့ကောင်းပြတယ်သူမကြိုက်တော့မကောင်းပြမှုတဲ့ဒါဝိညာဉ်လေသားတာထင်တယ်ဟောမယုံကြည်တောင်းမဲ့ဆိုတော့သက်ကလားသတ္တဟာမယုံကြည်ဘက်ကတစ်ဖက်ကတော့သတ်တာပဲတင်တယ်ကြိုက်တဲ့ဘက်ကဘာပြောတော့မကြိုက်တဲ့ဘက်ကဘာပြောတော့ဟောမယုံကြည်တောင်းမဲ့ဘယ်လိုလဲသားတာတော့မယုံကြည်ကတော့မယုံကြည်ပဲလေသတ်တာကတော့သတ်တာပဲလေဟုတ်ကလားသတ်တာကတော့သတ်တာပဲဟုတ်ကလားကောင်းလို့လည်းပါဘူးထင်တယ် မကောင်းလို့လည်းမပါဘူးထင်တယ်ကောင်းလို့လည်းပါဘူးမကောင်းလို့လည်းပါဘူးဟောဒုဘက်ကလှည့်ရဗျာဒါဒုဘက်ကလှည့်တာထင်တယ်ဟိငရုတ်ဘက်ကလှည့်တာတော့မဟုတ်ဘူးဒုဘက်ကလှည့်တာအဲ့ဒါဟိဝိညာဉ်ရဲ့လေသားဘုံဟုတ်ရာ तू ကြိုက်တော့ကောင်းပြီ तू မကြိုက်မကောင်းဘူးဟောတာဝိညာဉ်လေသားတာဟိသက္ကတို့ရေမြုပ်ပမာဏဟာကြီးဟာတို့တနည်းကသာနာနမိတ်နဲ့တကွာပြခဲ့ပြီတဲ့ဟိ တခါတော့ဟိုမြေမုံလေးတွေကိုရေနဲ့ဆုပ်ပြီးအယုံလုံးတစ်ခဲလို့ထင်တယ်ဟိဟိလောက်တာဒါသူ့ဗီဇမိယာမအရာဟုတ်အကုန်လုံးကတော့မိဓာတ်ကိုအမိပြုပြီးတော့တိဆောက်ထားတဲ့ခန္ဓာကိုယ်ကြီးတဲ့ထင်တယ်ဒီထိလို့ကံလို့ရတာမှမများမိဓာတ်နဲ့တိဆောက်ထားရတာထင်တယ်မိဓာတ်မပါတဲ့အရာကိုဒီထိလို့ကံလို့ရပါလားဥပမာမဲ့လူကံကြီးရေကိုကံကြီးညာဘူး ဘာဖြစ်လို့လဲညီဓာတ်မဲလို့ထင်တယ်ဟင်ညီဓာတ်များမှထိလို့ကြံလို့ရတာဟုတ်ဗျာညီဓာတ်များတာတောင်အပြော့နဲ့အမာမှာဘယ်ဟာကြံလို့ရတော့ဟင်ဥပမာမှာရှင်ခဲနဲ့ရှင်တယ်လည်းဖြစ်လေဟင်ရင်များနေတဲ့ရှင်ဖြစ်နဲ့ရှင်တယ်လည်းဖြစ်နဲ့ဟိုရင်မဲလို့အရှင်ခဲဖြစ်နေတာလည်းကြံကြည့်မာတဲ့ဟာကပူ၍ကြံလို့ရပြီအဲ့ဒီတော့သူ့ အဲ့ဒီနေသားနဲ့တီဖောက်ထားတာကိုတို့ဒီကဘိခနိယာမယာဟုတ်ကလားဗျာသေပြီးတောင်ပဲမျိုးချင်းတူပါရဲ့နဲ့သူဘိခနိယာမယာသုံးနှစ်ပြီးကတမျိုးဟုတ်ကလားခေါင်းလူပြီးကတမျိုးမနှောနွယ်ကတမျိုးသုံးလုံးတစ်ထောင်ကတမျိုးသင်ပေါင်းကြီးကတမျိုးနဲ့ကိုယ်ပြီးထင်တယ်ဘိခနိယာမတရက်ကတော့တရက်ပဲဟိ တရေတစ်ခုတည်းတောင်ကွဲသေးတယ်လေဟိဒီတခါဒီမြေသားနဲ့ဒီဆောက်တာတာကိုဘိသနိယာမရေဩကလာလောကနိယာမရေဓမ္မနိယာမရေပေါင်းစုပြီးတော့ဟောတိရိစ္ဆာန်တွေတတ္တဝါတွေဖြစ်လာတယ်ထင်များဟုတ်ကလားအဲ့ဒီတိရိစ္ဆာန်တတ္တဝါတွေဖြစ်လာတာလည်းပဲသင်္ဃာနိကာလနောက်ဆုံးစိတ်ကပထမဘဝရမှာထင်တယ်ဗျ နောက်ဆုံးစိတ်ပြီးပထမဘဝကိုရမယ်စိတ်ထင်တယ်ဟဲ့အဲ့တော့စိတ်ကလေးကဟောကျက်ဆွဲဆွဲတော့တို့နောက်ဆုံးစိတ်ကလေးကကျက်ဆွဲလေးနဲ့ပြီးမယ်ဆိုဘယ်ရောက်မထင်နော်အဲ့ဒီကျက်ဆိုတာဟာဝိညာဉ်နဲ့သက်သာတာတင်တယ်ဟဲ့ဒါတို့ဝိညာဉ်ကပို့တာမဟုတ်ဘူးလားဥပါဒနာပုစရာဘောဒါခဏတော့ရပြီးသားတယ်ဟုတ်ပြီအဲ့တော့ကျက်ဆွဲလေးဟုတ်ကလားကျက်ဆွဲလေးကျက်ဆွဲလေး ဟုတ်ကလားကြက်ကိုဆွဲတာတယ်ဟဲ့ကြက်ကိုဆွဲတာကြက်ကိုဆွဲဟောကြက်ဆွဲလေးကကြက်ထဲရောက်ဝက်ဆွဲလေးကဝက်ထဲရောက်နွားဆွဲလေးကနွားဆွဲရောက်မကောင်းမှုလုပ်ခဲ့တာဒီကောင်းမှုလုပ်ခဲ့တာကြောင့်လည်းဒါနာဆွဲတိလာဆွဲတွေနဲ့ဟောလူဘဝနတ်ဘဝရောက်ဟုတ်ယူအဲ့ကံကုသိုလ်လေးရပေါ့လေဟောဗံကုသိုလ်လေးနဲ့တိကံလေးနောက်ဆုံးစိတ်ဒီဗံကုသိုလ်ဖြစ်ခဲ့ရင်ဓမ္မဘဝရောက်တယ်နဲ့ဟဲ့အဲ့တော့အဲ့ဒီဘဝဘဝတွေလည်းစိတ်ကဖန်ဆင်းထားတာတယ်နဲ့ဟဲ့ အဲ့ဒီဘုံနဲ့ဘုံမတော်ကိုဘသူခံဆိုင်တာတော့လူဘုံနဲ့နဘုံနဲ့ဗြမဘုံနဲ့ဒီဘက်လည်းအောင်မကောင်းတဲ့စိတ်ကပို့မှာပေါ့လေငရဲဘုံနဲ့ဒိဋ္ဌိဆံဘုံနဲ့ဒိဋ္ဌာဘုံနဲ့သူရကေဘုံနဲ့အဲ့ဒီဘဝတွေဘုံတွေကဘသူခံဆိုင်တာတော့ဟုတ်ပြီဒါဖြင့်ဒါတော့လူဘုံဒါတော့နဘုံဒါတော့ဗြမဘုံဆိုတာဘသူလိမ္မာတော့ဟုတ်ကလားလို့ ဆက်ကလူဘုံတော်တရေပြီးရင်းတူရသားနဲ့ဗာမျိုးညာမျိုးခွဲတယ်လို့ပဲဗမာမျိုးတဲ့ရှမ်းမျိုးတဲ့တေယုံမျိုးတဲ့ဓာပပူလိန်နာတော့ဒါလည်းဝิญဉ်လိန်နာဝิญဉ်မလိန်နာပါစီသေးတော့ဟင်ဟုတ်ကလားငါမဟုတ်တာပြောဦးမတင်တယ်ဗဇက်ကသွင်းတော့ပါတယ်တော့အောက်ကထုတ်တော့ပါတယ်တော့ဒီတောင်လိုက်နေနေတယ်တခုတည်းနေနေရတာ အိုးတိုးတွေကလာတာမဟုတ်ဘူးလားဘယ်ကမျိုးတော့ပါတယ်တော့အောက်ကထုတ်တော့ပါတယ်တော့ဒီတောင်လိုက်လို့ရေးတယ်မဟုတ်ကဟုတ်ကဟုတ်ဟုတ်တယ်အဲ့ဒါနှမျိုးလားအာဟုတ်ပါဟင်ဒီပကံနာတဲ့ဟင်းလေးဟိုဟိုဟာလေးနဲ့ဒီဟာလေးနဲ့ထည့်ပေါ့လေပကံပြားနဲ့တခါလေးဒီလိုလုပ်ပြီးထည့်တာ အဲ့ဒီဟာပဲပြန်ထွက်လာတာမဟုတ်ဘူးလားတခြားဟာထွက်တာလားအဲ့ဒါထွက်တာလားအဲ့တော့ဩဇာရဏတော့ဘာလဲထွက်တော့ဘာလဲနာပြီလိမ့်နာတီးတီးလိုက်လိမ့်နာဗျာအဲ့ဒါလည်းဝิญဉ်နေတာပဲထင်တယ်ဟုတ်ကလားပြင်းနာနဲ့ဆင်းနာအတူတူပဲမဟုတ်ဘူးလားတခုတည်းတခုတည်းကပဲအသွင်းကဒီဟာသွင်းထားဆင်းတော့လည်းဒါပဲထွက်လာတာမဟုတ်ဘူးလားအဲ့တော့သွင်းတော့ပါတယ်တော့အဆင်းတော့ပါတယ်တော့ လိန်နာဗျအဲ့ဒီမှာဒီပြောင်းလဲလိန်နှုံးတယ်ဟုတ်ယူတကားယောက်ျားတဲ့မိန်းမတဲ့ဒါတော့ဘယ်သူလိန်နာတော့ဒါလည်းဟိုယောက်ျားဘဝယောက်ချင်းမိန်းမဘဝယောက်ချင်းလည်းအစွဲတိုင်းနဲ့ထင်တယ်ဟဲ့အစွဲတိုင်းဟုတ်ကလားဒီမှာလည်းအဲ့ဒီအစွဲတိုင်းနဲ့ပြန်ပြီးတော့ဟိုအလင်ခံရတာထင်တယ်ဟဲ့ယောက်ျားတဲ့မိန်းမတဲ့ တခါယောက်ျားချင်းတွေကတောင်းဒါကဗမာဒါကရှမ်းဒါကတရုတ်ဒါကကလားနဲ့လုံးမဝင်းလေးပုံလေးဟင်းဝင်းလေးပုံကတော့ပြောလို့ကိုမကုန်ဘူးထင်မှာဟုတ်ပြောသူပဲမော်လိမ့်မယ်ထင်တယ်ဟဲ့ဟင်သူဝင်းလေးခံထားရတာတွေလေဟုတ်ကလားဒါတို့မျက်လက်သမားနဲ့တူမတူတော့စဉ်းစားကြည့်ပါဟင် အဲဟိုဟာရဲ့ရုပ်ကတော့ရုပ်အတိုင်းဖောက်ပြနေတာပဲမဟုတ်လားဒီဖွာကနေပေါ်လိုက်ဖွာကနေပြက်လိုက်ဟိုတဲ့အယုံရဲ့ရိတ်ဒရာမတွေ့ရတာထင်တယ်ဟဲ့အဲ့ဒီရုပ်ရဲ့ရိတ်ဒရာကိုကြည့်ပြီးတော့ဒါကတော့ဘသူကြီးဒါကတော့ဘယ်ဝါကြီးဟုတ်ကလားဟင်အဲ့တော့ဟိုဘက်ကဝေဒနာကချဲ့ပြတယ်စိတ်ကလည်းအဝေးကြီးလို့ကြည့်ရတယ်ပညာကလည်းအဲ့ဒါအယိတ်ကိုပဲခံမှန်းပြီးတော့မှတ်သားလိုက်တယ်ဟင်အဲ့တော့အကောင်းထင်တော့သင်္ခါရကလည်းကောင်းကောင်းမလို့ ကြိုးစားမှတင်တယ်လက်ခံဖို့မကောင်းမကောင်းမလို့ကြိုးစားမှတင်တယ်လက်လှန်ဖို့ဟုတ်ပြီဝိညာဉ်ကလည်းအဲ့ဒါကြည့်ပြီးတော့ကောင်းဤမကောင်းလိုက်ဆုံးပြတာဟုတ်ပြီအဲ့တော့ဝေဒနာမှာလည်းဝိညာဉ်လေးပါတယ်ထင်တယ်ဝိခံပါတိဝိညာဉ်ပါရတာပဲမှတ်သားတဲ့ပညာမှာဟောဝိညာဉ်ပါလားဟိမှတ်သားတိဟောဝိညာဉ်နဲ့ပဲထင်တယ်ကျောင်းညာဆိုင်တဲ့ပင်္ဂါရမှာဟောဝိညာဉ်မပါဘူးလားကျောင်းညာဆိုင်ပြီးဟုတ်လား သူကပဲလိုက်ပြီးတော့ဟိုရိုးဖောက်ပြန်တာကိုဝေဒနာနဲ့ဟိုကပ်ပြီးတော့သူကဲခတ်တာထင်တယ်ဝိညာဉ်ကပဲဝေဒနာဘူးနဲ့ကဲခတ်တာထင်တယ်မင်းကငါနည်းနည်းချက်ပြသမှာကွာဟိုအဲ့ဒါဟိုကဝေဒနာကချက်ပြတာအဲ့ဒါကြီးကြီးပြီးတော့ဘယ်လိုကြီးဆိုပြီးတော့ဟင်ဝိညာဉ်ကလိန်သွားတယ်တဲ့ဟဲ့ဘာကြီးဆိုလိန်သွားတယ်တဲ့ဟဲ့အဲ့တော့ပညာကအဲ့ဒီတော့မှားတာတဲ့ငါပြောတဲ့တိုင်းမှန်ကဘာကြီးလို့မှတ်လိုက်သမ်း ငြိမ်ငြိမ်ကပဲထင်တယ်ဟိဒါပြီးဟိကောင်အဲ့ခါချင်းငါရောက်အောင်ကြိုးစားပေးစမ်းအဲ့လိုထင်တယ်ဟိဟင်ငြိမ်ငြိမ်ကပဲသင်္ခါရကိုကြိုးစားခိုင်းတာထင်တယ်ဒါပြီးသူရဲ့ခံစားပြီးပြန်သွားတာထင်တယ်ဟိဟိအဲ့တော့ငြိမ်ငြိမ်မလိမ်တဲ့နေရာရှိသလားယုတ်ကတော့ဖောက်ပြန်မြဲဖောက်ပြန်တာရေမြုပ်ကြည့်လို့ပဲဗျာဟုတ်ကလားအဲ့တော့ဝိညာဏမာယုပမာဏဆိုအရှိအားလုံးဟာ ဟင်အတိအားလုံးဟာသစ္စာမဆိုင်တဲ့အတိမှမလားဟာအလင်္ကားတဲ့အတိလေးကြီးပဲဗျာဟုတ်ဗျာသစ္စာဆိုင်သွားရင်တော့အမှားမှန်တိုင်းထိုးထိုးပြီးသွားပြီလေသူကြတော့လင်ခံရပါဦးမလားအေးအဲ့ဒီသစ္စာမဆိုင်မချင်းတို့အလင်ခံရမှာကြီးတယ်ဗျာဟုတ်ကလားဗျာဟင်ဟင်အခုတော့အလင်လို့အလင်ခံလို့ကလားဟိဟုတ်ကလား နင်းတယ်မှတ်လိုက်တယ်အလုံးလေးတဲ့ရှိလို့လားဟုတ်ဘယ်ဒီဖို့ကြည့်ဖို့မှာကြီးဟင်တော်မှာစိတ်ကြီးလို့မရှိရှိကလေးဒီဟာပြနေရတာမဟုတ်လားဟင်စိတ်ကြီးလို့မရှိမရှိကလေးဟုတ်ကလားဒီပြနာပဲမဟုတ်လားအဲ့အလုံးလေးတဲ့အချောင်းလေးတဲ့မှန်မှန်လေးကအဖတ်ကလေးတဲ့တဲ့နေတဲ့နဲ့ဟင်တို့လာတင်ပြတော့ရှိလို့လား ခင်ဗျားတို့ကိုယ်တိုင်ဖွင့်ကြည့်တော့ကောတွေ့လို့လားဒီတိရောအလင်ခံရုံးမယ်မယုံရနဲ့အိုးခဏဒါလေးနဲ့ဖိချလက်ချယုံနေတယ်တင်မယ်ဟင်အလုံးလေးဓမ္မလည်းအလုံးလေးနဲ့ဖိချလက်ချယုံနေတာပဲမဟုတ်လားအဖကလေးကတော့သူ့ဖကလေးတဲ့ဖိချလက်ချယုံနေတာမဟုတ်ဘူးလားဟောဘယ်လိုဟာတွေလို့ ဓမ္မယုံနဲ့လာတာတော့အလင်းခံနေလုံးထင်တယ်ဟုတ်ပါမယုံနဲ့ကတော့သစ္စာမဆိုင်မချင်းယုံရပါမလားဟိဟိတော်တော်သူအဲဒီယုတ်ကဖောက်ပြန်ပြတယ်ဝေနာကချဲ့ပြတယ်ပညာကအမှတ်ပြတယ်သင်္ခါရကအကြောင်းရဆိုင်တယ်ဒီမြင်ကကောင်းမကောင်းဆုံးဖြတ်တယ်ထင်တယ်အဲတော့ဒီနေရာမှာရုပ်ရှင်ကြည့်ရလေးနဲ့ဥပမာပြရရင်အလွန်ကောင်းမှာ ရုပ်ရှင်ရိုက်တာကျွတ်တော့တထိုင်နဲ့ရင်သူတို့မှတနည်းကျော်လောက်ရရကြိုက်ခွင်းနေရှာရတာလေဟင်ကြိုက်ခွင်းနေရှာရတဲ့ရုပ်ရှင်မင်းသားမင်းသမီးကိုသူ့ရရတဲ့အချိန်နဲ့စောင့်ရသေးတယ်ဟဲ့ကြိုက်ခွင်းနေနဲ့ကိုနာတကွက်ရိုက်လိုက်15ရက်လောက်ရလိုက်ဟင်တလလောက်ရရပြန်ကိုနာတကွက်သွားရိုက်လိုက်အဲတခါ15ရက်လောက်ရိုက်လိုက်ဟိုဟာလောက်ဟိုရလို့ရမယ်ရမရသေးတယ်ထင်တယ်အတကောင်ဟိုအော်တို့ ဆိုပြီးတော့နယ်လှည့်ပြီးရောက်လိုက်ဒီလိုချင်းနဲ့ရောက်ွက်တွေပေါ့လေသူ့သာလမ်းနဲ့အာဝင်နဲ့ဟာတွေရိုက်ဟင်ရိုက်ပြီးရရနေအဲ့ဓာတွေအကုန်လုံးဖလင်းတွေတော့ဟိုလိုက်ပြီးရောက်ပေါ်ရဒါပြီးမှကာဘူးကာသက်ရလို့အချင်းဆက်မြအောင်ဆက်ပြရတာတယ်ဟဲ့ဟင်ဓာထုတ်တထုတ်ပြောသုံးနာရီကြည့်အောင်အဲ့လိုလုပ်ရတာတယ်ရိုက်ခါတော့သုံးနာရီကာဘူးတယ်ဟဲ့ဟင်တနည်းကျော်တော့တချို့သာကနှစ်နှစ်လောက်ချိန်ရရတယ် တခါရိုက်ကြတော့ဟောမင်းမလက်တလုတ်ကိုဖလင်အနည်းဆုံး32ကွက်ဖြုံးသွားတယ်ဒီလက်ကလေးလေဒီရောက်အောင်လေအဲ့ဒါကိုသူဖလင်အကွက်ပေါင်း32ကွက်32ကွက်တဲ့ကြားဘူးတာပြောတာဒုက္ခတိုင်းတော့ကြည့်ဘူးတာမဟုတ်ဘူးဟုတ်ကလားပြီးတော့ဖလင်လေးကပင်းပင်းလေးထင်တယ်အဲ့ဒီမှာအယုတ်ကလေးကြီးကရင်ပင်းဟာဥလောက်ရှိတယ်ထင်တယ်ပင်းဟာဥလောက်ရှိတယ်ဟုတ်ပြီ ဟင်ဘုရားဦးတဲ့ဘုဦးတယ်မယ်ဖလင်လေးမှရှိတဲ့အယူကလေးတို့မင်းသမီးကြည့်လိုက်လဲဒါပဲမင်းသားကြည့်လိုက်လဲဒါပဲအဲတခါတလေမင်းသမီးရောမင်းသားရောအားလုံးပေါင်းမှဒီအကွက်ဟိုတို့လက်မရလက်သေးကုန်လောက်ရှိတဲ့ကွက်ကလေးတွေမှာသူ့လိုပြုံလို့ထင်တယ်ဟိအဲဒီမှာနောက်ခံကူကားတွေလည်းပါတယ်တို့ပါတယ်ဟိုနောက်ခံလူတွေလည်းပါတယ်ပကြီးတွေလည်းပါတယ်တောကားတွေလည်းပါတယ်မင်းသမီးမင်းသားလည်းပါတယ်အကုန်လုံးမှလက်သေးကုန်လောက်ရှိတဲ့ကွက်ကလေးတွေထင်တယ်ဟိ ဒီလိုဆိုဘလောက်ပေးမယ်ထင်လို့ပေးပေးနေမှာနော်ဒီအဲ့တော့ဖလင်း32ကွက်မှာလက်တလုံးကြီးတလုံးလည်းဒီလိုပဲဖလင်းကွက်ပေါင်းမြောက်များစွာဆက်ရိုက်ထားရတာတင်လေဒီခေါင်းတစ်နည်းလည်းဖလင်းကွက်ပေါင်းမြောက်များစွာဆက်ရိုက်ထားရတာတင်လေအဲ့ဒါနဲ့တချို့လည်းပေပေါင်း8000ရှိတယ်နှစ်ပေါင်း2000ပြရိုက်တာနည်းပါတယ်တို့ဗမာသာကပေါင်း8000လောက်ပဲရိုက်တာများပါတယ်ဟုတ်ကလားဗျာ ပေပေါင်းရှိထောင်သူ့ရဲ့ဇာလန်ရတခါလဲဟိုတို့ပါတော့ဟိုစေသာကဟိုဘာခေါ်တော့ကာဟုကာသကဖြာဟုတ်ကလားဘယ်ဟာနဲ့ဘယ်ဟာဆဲသူ့ဇာလန်ရဘယ်ဟာနဲ့ဘယ်ဟာဆဲဟုတ်ပြီအဲ့ဒါပြီးတော့မှတို့ဝါလာဟိုသူ့ရဲ့ဟိုအိတ်ကြီးဖလင်ပွဲကြီးပေါ့လေဒါအောင်သူ့ဘွဲ့နဲ့သူပြနိုင်အောင်ပေါ့ဒါမှစိတ်ကြီးနှလုံးနဲ့ထင်တယ်ဟိအဲ့ဒီတပိဒါနဲ့ဟိုဆက်ကဆက်လဲတော့ဟိုမှာဟိုဘာတော့ပြတ်တယ်လို့မရှိပါဘူးထင်တယ် ပုံမှန်တော့ဒီကဖလေကိုကြည့်ပြီးသွားရင်ဒီဘက်ဆက်ကတောက်ချောက်ထိုးပြတာတယ်ဟုတ်ကလားဟုတ်ကလားဟိဟင်ဆိုတော့ဒုဟာဒီကဟွာလာပြစေကြီးကြောသေးလို့ဟုတ်ပြီရှုခွက်ကိုပိတ်ကားကြည့်တာထင်တယ်ပြစေညာခဏတော့လှည့်ကြည့်သလားကြည့်ဦးထင်တယ်ဟင်အဲ့တော့ဟိုကဒီ စကားလေးတစ်ခွန်းပြောဖို့ရာသတ်ကနေပြီးတော့ဒီဖလင်ခွက်တွေကိုအကြအများများကြီးနှိပ်နှိပ်ပြရတာတင်တယ်တဲတဲတဲတဲတဲတဲတဲတဲတဲနဲ့နေမှာပါပဲနှိပ်ပြရတာကိုလေအဲနောက်ကမှသွားကြည့်တော်တော်ပြင်းစရာကောင်းတယ်တဲတဲနဲ့လှည့်နေတာဟိုးဟုတ်ပြီဟဲ့ဒါကရုပ်ဖောက်ပြာနာနဲ့တူတယ်ထင်တယ်ဟဲ့ဟင်ဒီမှာတော့ဖွာကနာပေါ်တော့ဖွာကနာပြက်လိုက်ဆိုလို့ပဲဟိုမှလည်းတဲတဲနဲ့ဗျာဖလင် ဒီတစ်ဖက်တစ်ချက်မှာကိုဆက်ဆွဲလို့ရအောင်ပေါက်ကလေးတွေပါတယ်ထင်တယ်အဲ့ဒီပေါက်ကလေးလည်းချိတ်ဆွဲရတာတို့တတဲတဲနဲ့ဝါနေရဖလေးလေးကြီးဟင်ဖလေးလေးကြီးပြေးဝါနေရတာထင်တယ်ဟိအဲ့ဒီအယုတ်ကလေးကဆလိုင်မီးမောင်းရှိကိုရောက်သွားတော့ဆလိုင်မီးမောင်းကချဲ့ပြတာထင်တယ်ဟိဟုတ်ကလားအဲ့ဒါကိုပိတ်ကားသွားကြည့်တော့မင်းသမီးကြီးကလည်းငါးပေသုံးလက်မှရှိတဲ့မင်းသမီးကလည်းငါးပေသုံးလက်မှပဲသွားပေါ်တယ်ထင်တယ် 6ပေလောက်ရှိတဲ့ထွန်တော်မောမောမုံနာကြီးလောက်6ပေလောက်ထင်တယ်အဲ့ဒါဖလင်းလားလားဟင်ဒါကတော့ခလိုက်ခလိုက်ခလိုက်မိမောင်းကချက်အားထင်တယ်ဒါလည်းဝေဒနာနဲ့တူတယ်ဟိဟင်လဲဟိုကဖလင်းလို့ဒီအဲတကွက်ပြီးတကွက်တကွက်ပြီးတကွက်ဖောက်ပြနေတာကရုပ်ခန္ဓာနဲ့တူတယ်ထင်တယ်ဟိဟင်ဟိုကဖောက်ဆိုဖလင်းလေးကြီးက ဟိုတို့ဒါတို့ဒီဒီဒီသူ့ရှိပြေးတာကိုဖလိုက်မိမောင်းရှိပြေးရတာတယ်နဲ့အဲ့တော့ဒီဖလိုက်မိမောင်းရဲ့မှန်ဘလူကချက်လွတ်လိုက်တာကဝေဒနာနဲ့တူတယ်ထင်တယ်ဟိဟုတ်ကလားဒါသူတကသူတကသူတကသူတကသူတကမြို့အေးတို့ယောဂီများပွဲကြီးသမားများကအဲ့ဒါကြီးကြော်ပေးပြီးပိတ်ကားကြီးကြည့်တော့ဒါကဘယ်မင်းသမီးဒါကဘယ်မင်းမဘာပြောတာနဲ့ ပညာကမပါဘူးလားသင်္ခါရရောအဲ့ဒီဇာလံကောင်းမှဘူးဟိုဒီစိုက်ကြည့်တာမပါဘူးလားအေးယုံနာထွက်လာတော့ဘာပြောတော့ဟင်ဟင်ဒါကြောင့်ဟိုတို့တို့ခုခင်းနေပြောရင်တော့ကျော်သူတို့မုံမုံမြောင်လို့နေမှာပါဟုတ်ကျော်သူဘယ်လိုပြောတော့ဟင်ဟင်ဟင် ကျော်သူရောကျော်သူဆက်ကပေါ်ကျော်သူရောသူဆောင်ကဘက်နေနဲ့ပြောဘူးလားဟင်အမုံမုံရောကဘက်နေနဲ့ပြောဘူးလားဒါများဇာလန်းကများသူရှိခေတုန်းကတော့လူငယ်ကြိုက်နေမှာပဲတခါတည်းအထိုးပုတ်တွေမပါဘူးလားဟိဟင်တခါတည်းအထိုးပုတ်တွေပါတော့ကောအာတစ်ဖက်နဲ့တစ်ဖက်ထိုးပြီးဟိုမိမကတစ်ဖက်လူချမ်းကတစ်ဖက်ကျော်သူနဲ့မိမထိုးဟိုတို့ဘာလို့လူချမ်းနေနဲ့ထိုးပြီးကြိုက်ပြီးကိုယ်

ခင်ဗျားတို့ကြည့်ရတဲ့အချိန်ကျော်သူဟိုမှာအိတ်နေပြီတကယ်ကျော်သူကရှိခင်ဗျားတို့ကြည့်ရတဲ့အချိန်ကျော်သူထိုးမလားတော်တော်ယူတဲ့ဟာတွေဟုတ်တယ်လေဒီဟိုဘာလို့ဖဲဖဲကြောင့်ဝါဒနာပါတယ်မင်းသားဆိုလည်းဖဲချနေတော့ဘူးဟုတ်ကဲ့အပြောလိုက်ဝါဒနာပါတယ်မင်းသားဆိုတော့ပြောလိုက်ရင်လည်းဒီတော့လက်ဖို့လဝတီကြီးကျော်သူกว่าကျော်သူกว่าနဲ့ဟုတ်ကျော်သူဟုတ်လို့လားဟင်း သူပြောလို့မဟုတ်ဘူးပြောတာဟိုကြဟုတ်ကြအိုပါဟုတ်ဟဲ့ဖြစ်တယ်ဘာလို့မဟုတ်ဘူးပြောတာနေမှာပါဗျာသူသူတိုင်းတော့ပြန်ဟုတ်ကြဦးမှာမဟုတ်ဘူးလားဟင်ဟင်အမုံမင်းအောင်ကဒီတခါဘယ်လိုဘယ်နဲ့ဟိုကျော်သူကပြောတော့မင်းတို့ပြန်အောင်ပြန်ပြောလိုက်တာလို့ဆိုဘယ်လိုလဲနဲ့အဲ့ဒီကျမင်းတို့မြောင်ကအိတ်ခါကိုပို့လို့ရခင်ဗျားတို့အဲ့ဒီပြောနေတဲ့ချိန်ကြတော့ မင်းမင်းအောင်ခင်ဗျားတို့အဟုတ်ကြီးရလို့လားအဲအဲ့ဒီခင်ဗျားတို့ဒီကားပေါ်ကိုမင်းမင်းအောင်လာသလားကြော်တူတော့ယူလိုက်တဲ့ဟာသူ့ရဲ့ယူတာဘယ်မှာရှိမလို့ဟုတ်တယ်လေဟင်ဟင်အဲ့ဒီချိန်ကမုံမုံမြောင်ကအိမ်ပြန်ပြီးအဲ့လိုတို့လိုကျွတ်တို့တာဒီမှာဟွာလာဖလိုလိုကြီးတဲ့တို့နဲ့ဟုတ်ရဲ့ဖလိုလိုကြီးတဲ့ကျွတ်တို့ကိုကိုယ်ကတို့တို့ဟို ဘယ်လိုလဲဟင်ဇာလန်းကတော်တော်ကောင်းတယ်လေဒီမှာဘာပြောတော့ဟိုဖလင်းကြီးလာကြီးကိုပြဆုပ်ကြီးကိုကြောပိုးပြီးတော့ဟိုဘက်ကိုတွားပြီးတစ်ဖက်ကြီးနေတာတင်လေသူကတော့ဟိုကဘာတော့အချင်းချင်းနဲ့သဘောကျနေဟင်ကုံမဖိုးလားကုံမမဖိုးလားဟင်ဟင်ကြောက်ကိုကုံမဖိုးလားမကုံမဖိုးလား သူပြတဲ့သမားလည်းပြီးခဲ့တာကွာမောကပြတဲ့သမားကျတော့ဘယ်လိုနေကြလဲဟင်အဘိုးကြီးသမားကတော့ကိုယ်မှာဆိုလို့တဲ့ဒီပြတဲ့သမားကတော့ဒါကြီးတပတ်ပတ်နဲ့ကြည့်ရတာဟိုဘာမှမရှိသေးဘူးဟင်ခလုံးလေးကြီးတစ်ချက်ချက်နဲ့သွားနေတာတဲ့သူကြီးကဘာပြတဲ့သမားလည်းအိမ်ပြန်နေလာပြီညာညာဘိုးတို့ပြီးခဲ့တာကွာဟင်ရောဟို ဟင်ဟောပြဘက်ကိုနောက်ကကြည့်တဲ့လူပြောတာအဲ့ဒါကြတော့လေကြည့်ရင်းနဲ့ကိုညင်းလို့ဒီကျေတော့ကွာဘာလမ်းရလဲရှင်းသွားဟင်ဟိုပြဘက်ကိုကြောပိတ်ကြည့်သူကြတော့ဘယ်နဲ့နေတော့ဟင်မပြီးပါနဲ့အိုးမပြီးပါနဲ့အိုးဟုတ်တယ်လေဟင်ပြဘက်နောက်ကကြည့်တော့ပြောဒါတော့စမောင်းသမားကြတော့လေပြီးကျေထားနဲ့ဒါလေးတခုအဲ့လောက်ွဲနေတယ်ဟုတ်ပြီ အဲ့ဒီမှာတို့ပညာကလည်းတို့ထဲမှာထင်တယ်ဟိရေဖော်ပြမှုဖလင်လိတ်တွေသူတကထင်တယ်ခလိုက်အားရဲ့ချဲ့မှုသူတကထင်တယ်ပညာဒုရကထင်တယ်သင်္ခါရဟောဒီဝိညာဉ်ဟောကောင်းဟိဒီဇလန်တော့မကောင်းမှုဟိဒီဇလန်ထင်တယ်အဲ့ဒါဘာဖြစ်လို့တော့ခမားတို့ရဲ့ပြစိတ်ကြီးကိုကြောပိတ်ကြည့်လို့ ကိုယ်ဘက်ကကြည့်တာလားအာယုံနောက်လိုက်ကြည့်နေတာလားအဖေအဖေချုပ်ဘက်ကိုလိုက်ကြည့်တာထင်တယ်ကိုယ်ဘက်ပြစ်ထားတယ်ထင်တယ်အမှန်ကရင်အမှန်ချုပ်ဘက်တော့ပါသွားပြီထင်တယ်ကိုယ်ကိုယ်ဘက်ကိုပြစ်ထားခဲ့ပြီထင်တယ်ဟင်နောက်မှတို့အနာငွေရရင်လည်းဒီတိုင်းထင်တယ်အရသာသာတော့လည်းကိုယ်ရှာပဲပြစ်ထားခဲ့ပြီထင်တယ်ထီတော်တို့တော့ကိုယ်ကိုယ်ပဲပြစ်ထားခဲ့ပြီထင်တယ်တစ်ဖက်ရှိခွက်ရောက်သွားတယ်ဟင် အဲ့တော့ကိုယ်ပြတဲ့နဲ့တူတဲ့ကိုယ်ခန္ဓာကိုကြောပြီးပြီးကြည့်တဲ့အတွက်ခမည်းတော်ကောင်းထင်နေတာဟင်တကယ်တော့သူ့တိတ်ကားမကြည့်ဘဲနဲ့ဟင်ပြားဆိုကြည့်ပြန်ပြီးတော့ကလထာကြီးပြောင်းမြန်မှန်ပြီးကြည့်ရရင်ဘယ်လိုလုပ်လဲတိတ်ကားနဲ့လည်းကလထာကြီးကိုဟုတ်လားဟင်ဘာကိုပြန်လဲဒီလိုလို့ဒီဟင် စိတ်သားပဲလဲတဲ့ကလထာကိုဒီတိုင်းတော့ငါမကြည့်ဘူးဒါဖေကလာတာတို့ဆိုတော့ကလထာကြီးပြန်လဲပြီးတော့ပြသက်သက်ကြည့်ပြရလို့ဘယ်လိုနေလဲလားဟိဟိဟုတ်ကလားတော်ပါတော့ပြောမလားဆက်ပြပါပြောမလားဘာဖြစ်လို့ဟာဘာဖြစ်လို့လဲဟာဒီသာကဒီသာကပဲမဟုတ်ဘူးလား အဲ့ဒီကြော်သူနဲ့မင်းမမျိုးအောင်မဟုတ်ဘူးလားခုနလည်းပိတ်ကားကြီးတော့လည်းကြော်သူနဲ့မင်းမမျိုးအောင်မဟုတ်ဘူးလားအခုဟောနေပြီးတခါဟိုကလထိုင်ကြီးကိုကြောင်းညာမဲ့ပြီးတော့ကြတော့ဟိုဒါတို့ကြတော့ပေါက်ကလေးကဒီတော့ပေါက်ကလေးရှိရတယ်လေဆလိုက်ဆိုးတဲ့ပေါက်ကလေးလေအဲ့ဒီပေါက်ကလေးတွေကြည့်ရင်တော့ဘယ်လိုလဲဟင်ဟင်ဘယ်လိုဆက်ပြဆက်ပြလားတိုးပါတော့တိုးပါတော့လားဟင်ဟင် ဟာဒါရင်ခင်ဗျားတို့ကလထိုင်လို့ပြောညာနဲ့ကြည့်ကြအောင်လေခုဘယ်နဲ့တော့ကလထိုင်ကဒီတိုင်းမလားဟင်ဟင်ဒီကလထိုင်ဒီကားပဲဆိုကြည့်တော့တော့ဒီများညာခါမှာပဲအဲ့တော့ဒီကပြန်ရင်တော့ကလထိုင်လေးတော့ပြောပြန်မှန်ပြီဟင်ဟင် ဘယ်လိုလဲအမေလို့မရတော့ဘူးဝိဇ္ဇာဘယ်လိုတော့တရားပြန်ရင်ဟင်ဘယ်လိုကြည့်မှာတော့ဟင်ဟင်ဟိုဟာဟိုပါလို့တော်ခိုင်းသူတွေကပေါ်လာမှာဗျအလှလေးကအလှလေးကဟင်တော့ဘယ်လိုတော့ကလထိုင်းကလထိုင်းဘယ်လိုထားကြည့်လို့ဟုတ်တယ်ရနေရတော့ကြောင်းလာကြည့်မှာ စာကြာတော့အောင်မပြန်ပြီးစေတယ်မလို့ဒီစာကားရပြေဟင်ဟင်ဟင်ဒီကာကာဆိုဒီပါကိုအလှသာကားကပြန်ပြအောင်မှာတော့တဲ့တောင်းဟင်သာကားတို့လည်းပြလို့မှာတဲ့ဟင်တောင်းကတော့တော့နေတော့သူကျောင်းနာလာကြည့်နိုင်လို့တဲ့ဒီဥစ္စာက ဘယ်လိုလဲဟင်ဘယ်လိုဟာအရှိအောင်ဆောင်တာလည်းညာကြည့်မဟုတ်ဘူးအဲ့ဒါရှိတိုင်းပဲဗျဘာဖြစ်လို့ဘာကားဖြစ်လာမှာမို့တဲ့ဟောဥက္ကလာဗျအဲမောကောကခမဝိလာတော့လုံးလုံးမယ်။ဒါကြီးကျုပ်ဟောရတာမောမှာပဲခမ။နားမနေနဲ့ဗျာခမ။ဟင် ဟင်ဟင်ဟင်သူဟောတာမောတာနေမှာပါပဲခင်ဗျာညာဟင်ခိနနာဆိုတဲ့တရားကိုငါရပြီငါတရားကိုနားထောင်ရပြောရဘူးဘယ်လိုမှမရဘူးအဲဒီခါကျမှဘုရားရှင်ကသူ့မာမဒိဋ္ဌိလေးဖြစ်အောင်ပြောရမှာတယ်လို့ဒီမှာမြန်မာနေပြီလေဆိုမြန်မာနေပြီမြန်မာနေအဲ့ဒီမှာတင်ငါရှင်တို့နင်းနေလေးခေါင်းလေးကိုစဉ်းစားကြသမ်းပါ နာဥရဝေလာတော်မှာဒုက္ခရပရိယကြည့်စဉ်ကာလတော့ငါငါအဋိဋ္ဌံတစ်ခုပြီးတိုင်းပြီးတိုင်းသူတို့ကိုယ်တိုင်ကဘယ်နဲ့တော့အလောင်းတော်ဘုရားဖြစ်ပလားလို့ငါ့ကိုဖြစ်တယ်လို့ပြောတယ်တဲ့အဲ့တော့ခုနကသဘောပေါက်သွားတယ်လေဟာဟုတ်တယ်အဲ့ဒီတော့ငါတို့ဟိုသူတို့ပြီးတိုင်းပြီးတိုင်းနေတာပဲမိတိုင်းမိတိုင်းလည်းသူအဲ့ဒီတော့မဖြစ်သေးဘူးပြောတာပဲအဲ့တော့မဖြစ်သေးလို့မဖြစ်ဘူးပြောတာအခုဖြစ်တော့ဖြစ်ပြီးပြောတော့ ထင်လေတော့အမှန်သိသွားပြီထင်တယ်တာမာဒိဋ္ဌိတာမာဒိဋ္ဌိတာဝကတာမာဒိဋ္ဌိသာတာဝကတာမာဒိဋ္ဌိထင်တယ်အဲဒီခါကျမှတခါတည်းနေရာထိုင်နေလို့ခြေကုပ်လက်နေတော့အကုန်လုံးပြုတတ်တယ်ဗျာဟုတ်ကလားဗျို့ဟင်ဟင်အဲ့တော့တို့ဒီခန္ဓာ၅ပါးအလုံးလုံးကိုဒီလောက်ဆိုသဘောပေါက်ပြီတင်လေဟင်ယုတ်ကတော့ယုတ်တိုင်းနဲ့ဘယ်ယုတ်ကြီးကြီးဖောက်ပြန်နေမှာပဲထင်တယ်ယုတ်ဒီဖောက်ပြန်တော့တော့ ဝေဒနာလည်းကုတဲ့ဝေဒနာဖြစ်ဖြစ်ဒုတဲ့ဝေဒနာဖြစ်ဖြစ်ချဲ့မှကြီးတဲ့ထင်လဲဟင်အဲ့တော့ယုတ်ကဖောက်ပြန်တာကိုဝေဒနာကလည်းချဲ့ကြည့်မယ်စိတ်ကလည်းအဝေးကြည့်လည်းကြည့်မယ်ပညာကလည်းမဟုတ်တာကိုအဟုတ်လို့မရှိတာကိုအရှိလို့ပြီးမှပြမယ်သင်္ခါရကလည်းအကောင်းထင်ပြီးကြောင်းညဆိုင်မယ်ဝိညာဉ်ကလည်းသူကြိုက်ရင်ကြိုက်တယ်လို့လိမ်မယ်မကြိုက်လည်းမကြိုက်တယ်လို့လိမ်မယ်ဒီလိုထင်တယ်ပြုဟင် အဲ့တော့ဒီခန္ဓာ၅ပါးအလုံးလုံးပုံကိုခဏတော့မြင်အောင်ကြည့်ဟုတ်ကလားဗျာအဲ့တော့ခန္ဓာ၅ပါးလို့ပြောတော့လည်းပဲဒီဘက်ကတော့ယုတ်ဖြစ်ဘက်ကတော့ထိပြီးပြီထင်တယ်ဒါပေမဲ့နာအုပ်စုလေးကတော့ပြီးပြီးပြီထင်တယ်ဟုတ်လားပြီးသွားတယ်မှာခံစားပြီးမှာပါပြီးကြောင်းညာပါပြီးဖုံဖြာပြီးအကုန်ပါပြီထင်တယ်ပါပြီနော်ဟင်ပါလားအဲ့တော့အဲ့ဒီယုတ်ကို ခန္ဓာ၅ပါးကိုနှစ်ပိုင်းခွဲလိုက်ကြဆိုလားဟိဟုတ်ယုတ်ခန္ဓာကထိထင်တယ်နာမ်ခန္ဓာကသိဒါပဲအဲအဲ့ဒီထဲမှာသိဆိုတဲ့မှာခံစားမှသာကြောင့်ညာဆိုင်ဖုံပြပန်းတာဟုတ်ပြီအဲ့ဒီထိဒါလေးတစ်ခုစပြောဆိုဟုတ်ကလားဟင်ထိဆိုတာတယောက်သေးတန်လားတစ်ဖက်သေးတန်လားနှစ်ဖက်တန်လားနှစ်ဖက်နှစ်ဖက်နှစ်ဖက်နှစ်ဖက် ဟုတ်လို့ထီတော့နှစ်ဖက်တင်တယ်တစ်ဖက်တည်းဘယ်လိုလုပ်ထီရမှာတဲ့တို့နှစ်ဖက်မှာထီဆိုတာပေါ်လို့ရမှာတင်တယ်ဟဲ့ရုံနှစ်ခုထီဒီလိုတင်တယ်ဟင်မိမိဘက်ကမျက်စိအကြည့်သားဖြစ်ခဲ့ရင်ကိုယ်ဘက်ကအဖေးရုပ်ထင်တယ်ဟုတ်ကလားအဲ့မျက်စိအကြည့်နဲ့အဖေးရုပ်နဲ့ထီဒီလိုတင်တယ်ဟင်မိမိဘက်ကနားရှိခဲ့ရင်ကိုယ်ဘက်ကအမှန်ထင်တယ်ဟုတ်ကလား ဟင်အဲ့တော့ဝိပဿနာအပန်ရုပ်နဲ့မိမိနာရုပ်နဲ့နှစ်ခုလည်းထိပဲထင်တယ်ဟင်မိမိဘက်ကနာကြည်တာရှိခဲ့ရင်ကိုယ်ဘက်ကအနံ့ထင်တယ်ဟိအနံ့လည်းရုပ်ခဲ့ဘူးလားအဲ့တော့လေအနံ့နဲ့နာနဲ့တို့ရင်ထိတာဒါလည်းထိပဲထင်တယ်ဟင်မိမိဘက်ကရှားကြည်တာရှိခဲ့ရင်ကိုယ်ဘက်ကရတာတတ်ပြီးရှိမှထင်တယ်အဲ့တော့ရတာတတ်ပြီးနဲ့ရှားနဲ့တို့ရင်ဟောထိရဲ့ဟုတ်ပြော မိမိဘက်ကလည်းမြေဓာတ်ဥဆောင်ထားတဲ့ကိုယ်ခန္ဓာစိတ်ပိုင်းရှိရင်တစ်ဖက်ကလည်းသက်ရှိဖြစ်စေသက်မဲ့ဖြစ်စေမြေခန္ဓာဟိုတီထောက်ထားတဲ့ကိုယ်ဓာတ်ကိုရှိမှတင်လေအဲ့တော့အတွေ့အကြအတွေ့အကြဆိုမြေဓာတ်မြေဓာတ်ချင်းတွေ့လို့ရှိရင်ဟောထိပဲဟုတ်မျိုးဒါကအပြင်ထိထင်တယ်ဒါအပြင်ထိထင်တယ်အဲ့တော့အပြင်ထိတော့အပြင်ထိစဉ်ကာလ အတွင်းကမနှောကြည့်တာတို့ကင်မရာအပြင်ဥမှာပေါ့ဗျာကင်မရာမှာအပြင်ကမှန်ဘလို့တခြားထင်တယ်အတွင်းမှာမှန်ဘလို့တခြားလားအဲ့ဒီမှန်ဘလို့နောက်မှာဖလင်ထင်တယ်ဟဲ့ဟုတ်ကလားဟဲ့ဒီမှာလဲမျက်စိအကြည့်နဲ့မနှောကြည့်ဟုတ်ပြီဒီကမျက်စိအကြည့်ကဟိုအဖေးဖမ်းလိုက်ရင်ဒီမနှောကြည့်မှာသွားပြီးအဖေးရဲ့အရိတ်တဘာဝတွေသွားပေါ်ရတယ်ကိုနာကြည့်ကဟိုအတန်ကိုဖမ်းပြီးလိုက်ရင် ဒီလိုမှလည်းမနှောကြည့်မှနားရဲ့ဟိုအတန်လေးရဲ့ပြောဆိုနေတဲ့သဘောတဘာဝတို့တော့ပေါ်မယ်ဟုတ်ပြီအနာဆိုလည်းဒီတိုင်းထင်တယ်ဟိအရသာကြတော့လည်းဒီတိုင်းထင်တယ်ဟိဟုတ်အထူးအထိကြတော့လည်းဒီတိုင်းထင်တယ်ဟိဟင်အဲ့တော့ဒီဘက်ကငါးခုလုံးအထိကပို့လိုက်တာမှလည်းများအဲ့မနှောကြည့်တာမှသွားဆိုရတယ်ဟုတ်ပြီအဲ့ဒီကြတော့အဖေရဲ့ဒီနေဘူးသဘောတဘာဝလား အပန်လေးရဲ့လှုပ်ရှားပုံကြီးလင်းပုံတစ်ခုမဟုတ်တစ်ခုပေါ်လေအပန်လေးရဲ့သူ့အတန်လိုင်းရဲ့သဘောတဘာဝလားအနကိုအနရဲ့အမွေအပုတ်သဘောတဘာဝလားအရာလားတော့အရာပါရဲ့ခြူတာလေးရဲ့ခြင်နာလေးငန္နာလေးတွေရဲ့သဘောတဘာဝလားအတူတူကြတော့အနုအကြံအပူအနေအဲ့ဒါလေးရဲ့သဘောတဘာဝလားအဲ့ဒါမနှောကြည့်တာမှလားပေါ်ရတယ်ဟုတ်ကလားပြုအဲ့တော့ရုပ်ဆိုတဲ့ကိုယ်ဘက်ကထိတာဟော ဖွာကနေပေါ်ဖွာကနေပြည့်သူ့ကြောင့်နဲ့သူ့ကံအကြောင်းတရားဟုတ်ကလားဟိကံတတိပဲထင်တယ်ကံတတိလိုက်တချို့မှုတယ်တချို့ရတယ်သူတို့ထင်တယ်တချို့ရှိတယ်တချို့တိမ်တယ်သူတို့ထင်တယ်ဟိတချို့ဖြူတယ်တချို့မဲတယ်သူတို့ထင်တယ်ဟိဟိအဲ့တော့ဒီဘက်ကရှိနေတဲ့ရုပ်ဖော်ပြတဲ့အဆိုကြီးဟာရောသူ့ကံအကြောင်းတရားတိုင်းသူ ဖြစ်လာတာထင်တယ်သူ့စိတ်ဆွဲတိုင်းသူဖြစ်လာတာထင်တယ်သူဥဒုတိမိဖြစ်လာတာထင်တယ် ဟင်ကလာဥရုတွေနေမဲမှာပေါ့တရုတ်ဥရုတွေနေဖြူမှာပေါ့ဟုတ်ကလားဟဲ့ဒါဥရုဥရုတွေနေဖြစ်တာမဟုတ်လားဟဲ့အဲ့တော့သူ့အာဟာရမိသူဖြစ်တာတယ်လေဟဲ့ဟုတ်ကလားဟဲ့ဟင်ဟုတ်ကလားဟဲ့ဟင်အရက်တောက်တဲ့သူနဲ့ကြံရီတောက်တဲ့သူအသားရည်ရှင်တွေ့ရလားဟာမတွေ့နိုင်ဘူးအာဟာရကလည်းဟိုရုပ်ကိုဖန်ဆင်းပေးတာပဲဥရုကဖန်ဆင်းပေးတယ်ထင်တယ်အဲ့တော့ဒီဘက်ကရုပ်ကလည်းဖွာကလေးပေါ်လိုက် ဖွာကနေပြက်လိုက်တာလေပုကံအကြောင်းတရားစိတ်အကြောင်းတရားဥရုအကြောင်းတရားအာဟာရအကြောင်းတရားအတိုင်းဖွာကနေပေါ်ဖွာကနေပြက်မဟုတ်ဘူးလားမျက်စိကရောဖွာကနေပေါ်ဖွာကနေပြက်ထင်တယ်နားကရောနားကြည့်တာကလည်းဒီလိုပဲနေမှာနော်အနှခေါင်းကရောဖွာကနေပေါ်ဖွာကနေပြက်သူ့ကြောင့်နဲ့သူဖြစ်နေတာထင်တယ်သူ့ကြောင့်နဲ့သူဖြစ်သူ့ကြောင့်နဲ့သူချုပ်သွားတာထင်တယ်ဟိဟင်သူ့ရှာတာကောဟိသူလည်း ရုပ်ရဲ့စိတ်ပိုင်းတွေပဲဖွားတယ်ပေါ့ဖွားတယ်ပြက်နေမှာပေါ့ဟုတ်ကလားဟင်ဟိုကိုဟာဟောဟိအဲ့တော့ဒီဝမင်းလေးရဲ့မနောจิตကကောဟိသူကလည်းနှလုံးသွင်းပဲဟုတ်တာရုပ်စုပဲအဲ့တော့ဒီဘက်ကတို့ရှိနေတဲ့6ခုပါလေအတွင်း5ခုဟဲ့အပြင်5ခုအတွင်းတစ်ခုထင်တယ်အဲ့သူကလည်းဖွားတယ်ပေါ့ဖွားတယ်ပြက်သူ့အကြောင်းနဲ့သူပဲဟိုဘက်ကဟိုရုပ်ကနေတည့်စင်လာတဲ့အဆင်းလာဟောဟိ သူလည်းဖွားနေပေါ့ဖွားနေပြည့်သူ့ကံသူ့စိတ်သူ့ဥဒုသူ့အာဟာရတိုင်းထင်တယ်သူလည်းဖွားနေပေါ့ဖွားနေပြည့်ထင်တယ်သူ့เจ้าနဲ့သူပဲမဟုတ်ဘူးလားသူ့ဘက်ကဟောသူ့ဘက်ကဟောနောက်သူ့ဘက်ကလည်းသူ့เจ้าနဲ့သူပေါ့ဒါလူနေနွားနဲ့တွေ့ရင်ဟောလူပါလို့ဖြစ်တာတော့နွားဟာဘာလို့ဖြစ်တာတော့သူနဲ့သူ့เจ้าနဲ့သူလေကိုယ်နဲ့ကိုယ်เจ้าနဲ့သူလေဟုတ်ကလားဟဲ့ သူနဲ့သူကံကြောင့်တရားတိုင်းသူဖြစ်တာမဟုတ်ဘူးလားကိုရောကိုကံကြောင့်တရားတိုင်းသူဖြစ်ကြတာမဟုတ်ဘူးလားဟုတ်ကလားငားကရောဟိကြက်ကရောဟိဝက်ကရောဟိတိခါလေဟိသူတို့လည်းသူတို့ကံကြောင့်တရားနဲ့သူတို့ဖြစ်တာပဲတို့ရောဒုက္ခံကြောင့်တရားဒုစိတ်ဥရုအာဟာရဒီအကြောင်းကံတရားအကြောင်းတရားလေးပါးတိုင်းတို့လည်းဖြစ်နေမှာမဟုတ်လားသူတို့လည်းသူတို့ရဲ့ကံစိတ်ဥဒုအာဟာရဒီအကြောင်းတရားလေးပါးတိုင်းဖြစ်နေကြတာမဟုတ်လား ဟုတ်ကလားအဲ့တော့သူဘကအစင်ကလည်းပွားကနေပေါ်ပွားကနေပြဟင်အပန်သူဘကအပန်ကရောဟိသူ့နန်ကရောဟိသူ့ရပါကရောဟိသူ့တွေ့ကရောဟိဟင်သူဘကလည်းပွားကနေပေါ်ပွားကနေပြက်ဖေသူဘကလည်းပွားကနေပေါ်ပွားကနေပြက်ဟုတ်ကလားသူဘကမနောတဆိုတဲ့နှလုံးသွေးထင်တယ်သူဘကသဘောဖြစ်တဲ့အရေးကြီးထင်တယ်ဟိဒီမနောကြီးမှာသွားဟတ်ကြတာထင်တယ်လေဟုတ်ကလားဟိအဲ့တော့သူကတော့ သူ့ကြောင်းနဲ့သူပဲဖြစ်ဖြစ်နှစ်ခုမှာလေဖြစ်နှစ်ခုဖြစ်နှစ်ခုပြောနေတာဟင်ခန္ဓာ၅ပါးထဲမှာကွာရုပ်ခန္ဓာတစ်ခုတည်းပြောနာတယ်။ဒါတော့သူ့ဘက်ကအပြင်ဘက်ကဒုဘက်ကကြည့်အဖေတစ်ဖက်ရဲ့အဖေဘာနာရတာအတွေ့ဟုတ်ကလား။ဟင်ဒါပြီးတယ်လို့ခေါ်မှာပေါ့သဘောဟင်အတွေ့ပြီးရင်အတွေ့လို့တုံးတာပေါ့ကွယ်သဘောပေါ့ဟုတ်ကလားဗျာဒုဘက်ကရော မျက်စိနာနာတရားကိုစိတ်မနောတဲ့ဒုဒကသဘောဒုဒကမနောဟုတ်ကလားအဲ့တော့ဒုဒကနေကြည့်ဒုဒကဟာဟင်ဟင်ဒုဒကကြည့်ရောဒုစိတ်ဒုတန်ဒုအနဒုရတာဟိုဒုရဲ့သဘောဆိုသူဒကသူမျက်စိသူနာသူနာသူရှားသူကိုသူမနောတဲ့အဲ့တော့သူရောသူကြောင်းတဲ့သူထင်တယ် ကိုယ်ကကိုယ်ကြောင့်နဲ့ကိုယ်အဲ့တော့ဒါကိုလည်းအာရဏလို့သာလို့သုံးတယ်ဟုတ်ကလားတစ်ဖက်ကိုယ်တကနေကြည့်တော့မျက်စိနာနာလေးဟာကိုယ်စိတ်ထင်တယ်ဟိစိတ်သွားရင်မနှောကြည့်တာကိုပြောတာလေအဲ့ဒါကိုယ်ကြောင့်နဲ့ကိုယ်ထင်တယ်ဒါကြတော့အတွင်းအကြောင်းကိုခေါ်မှထင်တယ်ကိုယ်တကကြည့်တော့ဟိုအသေးအတန်နဲ့တွေကအပြင်အကြောင်းထင်တယ်ကိုယ်ကအပြင်ဒါအတွင်းဟုတ်ကလားဟင်အဲ့တော့အတွင်းဖောက်ပြန်အတွင်းကဖောက်ပြန်ရင်အုံစုနဲ့ အပြင်ကဖောက်ပြန်ရေးအုပ်စုလို့ဖြီမှာဖောက်ပြန်ရေးအုပ်စု၆ခုစီကျွဲသွားတယ်ထင်တယ်ဟိအဲ့ဒါကိုသူ့ကိုကြောင်းတဲ့သူဖြစ်လို့အာရဏတစ်ဖက်နှစ်ပါးလို့သုံးတာပါဗျာဟုတ်ကလားဟိအာရဏဆိုတာအကြောင်းထင်တယ်ဟင်အဲ့တော့ခန္ဓာထဲမှာရုပ်ခန္ဓာကိုမြည်အာရဏဖြစ်တာမဟုတ်လားအာရဏရလို့တမျိုးရှိသေးလားအဲ့တော့သူ့ကြောင်းတဲ့သူပဲ ကိုယ်ဘက်ကလည်းကိုယ်ကြောင်းနဲ့ကိုသူ့ဘက်ကလည်းသူ့ကြောင်းနဲ့ဆိုအဲ့ဒီမှာအကြောင်းပါကြဟုတ်ကိုယ်ရှိငါလေးကလွန်တွန်လွန်တွန်နဲ့ရည်တဲ့မပြေးနိုင်မလွာနိုင်နဲ့လွန်တွန်လွန်တွန်နဲ့နေတယ်တို့ကလည်းတော်သွားဟဲ့ဒီအဲ့ဒီနာကသွားတော့မြင်လိုက်တယ်ဟုတ်သူနဲ့သူကြောင့်နဲ့သူကမှဒုက္ခရောက်နေတာ ကိုယ်ကလည်းကိုယ်ရာကိုကိုယ်အကြောင်းနဲ့ကိုယ်သွားတာအဲ့တော့ကံလေးထဲမှာရည်တလစ်လေးများငါလေးတွေငါခူလေးတွေငရလေးတွေကြည့်လိုက်တော့အချိန်တစ်ဖယ်လောက်ရှိတွေ့ပဲလို့လောက်ကြမယ်အကြောင်းပါကြတော့မလားအကြောင်းပါကြတော့မလားဘယ်လိုလောက်ကြမယ်ဘယ်လိုလောက်ကြမယ်ဩဒုက္ခပဲငါလေးတွေတနာပါတယ်ဆိုရင်ရှိရတော့မှာတယ်လေဟုတ်ဟုတ် ဘယ်လိုလဲဝိဇ္ဇာခဏလို့စိတ်ကြီးတယ်မဟုတ်ဘူးဟွာတွေဖြစ်မှာဟာအကုန်ဟာခဏလည်းမထားနဲ့လေဟင်ဟင်ဘယ်လိုလုပ်ကြမလဲအကြောင်းပါတော့မင်းတို့အကြောင်းပါတော့မှာဟင်ဖန်ပြီးထောင်းလာမှာအာဒီဝိဇ္ဇာမောဟကလုပ်ကြောမယ်ဟင်ဟင်ဘယ်လိုလုပ်ကြမလို့ဟိအာခမရမောဟကဟုတ်က ကိုငါတပိဋ္ဌာအချင်းကိုဈေးဘယ်လောက်တဲ့တော့300အချင်းတစ်ဆယ်ဆိုတော့ဘယ်လောက်တော့3000 3000နဲ့ဟင်အဲ့တော့3000ကြီးကိုဝယ်စားလဲ3000ပေးဝယ်စားအောင်ပါကိုကမသားကြလို့ရောင်းလဲ3000ရမှာတဲ့အကြောင်းပါတော့မနော်ဟင်အကြောင်းပါကြတော့မဲအဲ့လိုအကြောင်းပါတာတွေတော့တွေ့လားဟိ အဲ့တော့ငါကတော့ဒုစားဖို့ခြူတာလားဥက္ကံကြောင့်တရားတိုင်းကျက်ကတော့ဒုစားဖို့ခြူတာလားဥက္ကံကြောင့်တရားတိုင်းပဲလေရက်ကတော့ဒုစားဖို့ဤပေးထားတာလားဥက္ကံကြောင့်တရားတိုင်းလေဒီကြောင့်တရားနဲ့သူဖြစ်လာကြတာပဲကိုယ်လည်းကိုယ်ကြောင့်တရားနဲ့ကိုဖြစ်လာကြတာပဲအဲ့ဒါပဲပင်းကျုံတော့အကြောင်းပါပုံများအခုအဲ့လိုအကြောင်းပါလာခဲ့ကြတာဘယ်လောက်များဘူး ဟုတ်လားဟောတို့ကကြောင်းရောက်ပါတယ်ထင်တာဟာကာဘူးတော့ဘယ်တော့ကြောင်းပါလို့ရတာတော့ဒီကနေ့ကိုဖြတ်မတော်ရအောင်ထင်တယ်ဟုတ်တယ်ဟင်အကြောင်းပါကြလားမပါကြလားတော့ဘိုးမတွေတော့ဘိန်းတော်လို့ဖြတ်မတော်ရအောင်လားဟင်လူရှုပ်တဲ့နေရာမတော်ရတော့အောင်ထင်တယ်ဟိအကြောင်းပါဟုတ်ပြီအဲ့တော့ကိုကလည်းအဝေးကြီးကြီးရတာထင်တယ်ဟိ သူဟာကောအဝေးကြီးကြီးရလားထင်တယ်သူဟာကောအဝေးပြထင်တယ်ကိုဟာကောအဝေးကြီးထင်တယ်ဒီလိုကိုသူကောင်ကလည်းချဲ့လုံနေတော့မယ်ထင်တယ်ကိုဟာကောပညာကောလှည့်လုံနေတော့မယ်ထင်တယ်ဝိညာဉ်ကောလုံတော့မယ်ထင်တယ်အဲ့ဒီမှာတင်ငါးပေါက်လုံးမှာတော့ငါငါဘာမဲ့ကိုရရောဟုတ်ပြီဟင်ဟုတ်တယ်ဟဲ့ အဲ့ဒါအကြောင်းပါတယ်အကြောင်းပါတယ်ဆိုတာအဲ့ဒါထင်တယ်ဟိဟင်အဲ့တော့သူ့ဘက်ကကိုယ်ကရောအရေးကြီးဘူးကွအနည်းကြည့်လိုက်ရင်သူလည်းဖောက်ပြန်ပြသေးများထင်တယ်ရုပ်တည်းရပေါ်ရုပ်တည်းရပြောက်ထင်တယ်ဒီကိုယ်ဘက်ကရောဖောက်ပြန်ပြသေးလားရုပ်တည်းရပေါ်ရုပ်တည်းရပြောက်ပဲအဲ့တော့သူအဲ့ဒီဖောက်ပြန်လာကြီးကိုကိုကရယူလိုချင်လို့ရယူသိမ့်ပိုက်လိုက်ပြီဆိုပါတော့အပြည့်ကြီးလက်ခံလဲရတာထင်ကိုကရော သူကရောက်သဘောကျလို့လက်ခံပေးတိုက်ကိုပြောလို့ကိုကလက်ခံရင်တော့ကိုလည်းအပြည့်ကြီးပေးရတာထင်တယ်အဲတော့အပြည့်အပြည့်ချင်းတွားဆုံးလာထင်တယ်အကြောင်းပါတာလေဟုတ်တယ်လေတခါကကြားဘူးတာပေါ့ဗျာတင်ရွာကမိန်းကလေးကမျက်လုံးတစ်ဖက်ပြက်ဟုတ်ဟိုသူနဲ့ဝေးတဲ့တင်ရွာနဲ့တင်ရွာမတိလောက်တဲ့နေရာက ရွာကကလေးကလက်တစ်ဖက်ကောက်ဟင်မျက်လုံးတစ်ဖက်ပြက်နဲ့လက်တစ်ဖက်ကောက်သွားတွေ့ဟုတ်အဲ့တော့လက်တစ်ဖက်ကောက်ကအဲအဲ့ဒီရွာကိုအနေလာသဘောဗျာအနေလာပြီးအဲ့ဒီသူသူလမ်းသွားတော့သူ့တစ်ဖက်ကောက်ကလေးပြီးမှဆိုတော့ဟိုအင်းကြီးအိတ်ထဲရွှေပြီးသွားဟင်အဲ့ဒီဟိုတစ်ဖက်တစ်ဖက်ကန်းအိမ်ရှိရောက်တော့တစ်ဖက်ကန်းကလည်းဟိုသူ့တစ်ဖက်ကန်းလေးပြီးမှဆိုတော့တိုင်းကို ပြီးကြည့်ဟုတ်ဟင်အဲ့တော့အနည်းကြီးတွေ့တာလားအဝေးကြီးတွေ့တာလားအဲ့တော့ဟိုအိမ်ပေါ်ကတိုင်ွယ်ပြီးကြည့်တဲ့မိန်းကလေးကလည်းအင်းတိတ်ကြီးတဲ့လက်လိုက်ထားတာဒါထောက်တော့သူ့မှာတော့ရွယ်ကြီးပါတယ်နဲ့တူတယ်ဒီဖြစ်ကြီးတဲ့လူပဲဖြစ်ရမယ်ကိုသူကလည်းလမ်းသွားရင်းနဲ့ကြည့်သွားတဲ့ ယောက်ျားသားလည်းအင်းကြည့်ဖို့လေးကမျက်လုံးတစ်ဖက်ကလေးနဲ့ကြည့်တော့သဘေကြည့်လေးကိုအာဖြစ်သွားကြဟုတ်ပြီအဲ့တော့ဒီဘက်မှာလည်းသူ့ရွာတဲ့တော့ဖြစ်တစ်ဖက်ပြက်မှုအပြက်ကြီးမှုဘယ်သူမှယူဘူးဗျာအပိုင်ပြီးနေတာဟိုးဟဲ့ရွာတဲ့ကြီးရွာတဲ့သူကြတော့ဟိုဘက်ကလည်း ဥရွာမှာတော့ဒီကောင်အင်းအားမစုံဘူးလက်တစ်ဖက်ကောင်တွေအတွက်ဘယ်မိန်းကလေးကမှယူဘူးဗျာဟုတ်ဗျာဟိုဘက်ကလည်းသူ့ရွာသားအကြောင်းသူသိနေတာကိုဗျာအဲ့တော့ဒီကလည်းအင်းဒီကြတော့မသိမသိတာချင်းအပြည့်အပြည့်ချင်းသွားတွေ့တယ်ဟဲ့အဲ့တော့ဟိုကလည်းလမ်းသွားရင်းနဲ့ကြည်သွားလေးသဘောကျသွားဒီကလည်း အေးသူပြတာလေးကြည့်ပြီးနေရတာလဲသဘောကျကြံနေရဲ့အင်းလက်တစ်ဖက်လိုက်ထားတာထောက်တော့သူ့မှာတော်သွေးကြီးပါလို့ပြီးရှိရှိတဲ့လူပဲဖြစ်ရမယ်အတွေးအတွေးအတွေးဟုတ်ဟေ့ဒီဒီဘက်ကလည်းကြည့်ပုံလေးကမျက်လုံးလေးတစ်ဖက်နဲ့ကြည့်တော့သဘဲကြီးလေးမျက်စီထဲကနေဆွဲပြီးဟိုအထွေးအထဲထဲမှန်ဘလူးစီရောက်သွားတယ်ဟုတ်ရောက်သွားဟုတ်ဟေ့ဒီ ရောက်သွားပြီတင်တယ်ဆက်ရောက်သွားပြီသူတို့ဟုတ်ဟင်ကြောက်သွားရောရောက်သွားတော့ဟိုကြတော့ပူတာသဘောကြောက်ကြလေးကဘယ်ရဘယ်ရကျုပ်သွားတာဘယ်အိမ်ဘယ်နာကလမ်းကြတော့ဘယ်အိမ်ဘယ်အိမ်မှာအဲ့ဒီမိန်းကလေးကျုပ်သဘောကြတယ်အဲ့မိမချင်းကလည်းကိုပါဘယ်သူမှမယူတင်ကြွေးရမှာဆိုတော့ဟုတ်တယ်ဟင်အဲ့တော့ခုလိုသဘောကြရတယ်ဆိုတော့ဘယ်နဲ့တော့ နိဗ္ဗာန်နှစ်ပါးကဘာဖြစ်လို့တို့ဘာသူမှမယူဒီပါကြီးဘူးလဲလို့ဆိုနေရမှာဟုတ်ကဲ့ဒါနဲ့တွန်းရပြီးတော့ဆုံးလမ်းပြီးအာပိပါဟိုသဘောကျတဲ့လူရှိတယ်ဆိုဟိုကလည်းဝန်ကိုတာလို့ရွာတယ်တဲ့သူကဝါရီလာဟိဟင်ကျောင်းလို့မထွက်တဲ့ပါလို့ဟိဟင်ပေပေပေပေဟိကျွာတဲ့တော့ရောင်းမထွက်တဲ့ပေတွေဆိုတော့တွားပြီး ဆိုတော့ဟိုကြတော့အိမ်မေးပြီးတော့သွားတယ်ပေါ့သူပြောတဲ့လမ်းတိုင်းသူပြောတဲ့အိမ်နေရာအမှသားနဲ့သွားဒီရောက်တော့ဟိုမေးသဘောလူကြီးတွေကဒီလိုဒီလိုဆိုတော့ပြီးတော့ဟိုဟာကောသူတို့တမိဒီတိုင်းထားရင်ဘသူမှသဘောမကျတင်ကျွေးနေရမှာဟင်အခုသဘောကျသူပေါ်တယ်ဆိုတော့သမီးရှင်ကတော့ဘယ်လိုနေမလို့ဟင်ဟုတ်ကလားဟဲ့တားရှင်ဘက်ကရော သဘောကြမှာသမိတ်ရှင်ကရောအဲအဲဒီကတော့တိတ်ကူးနဲ့အင်းတထိတ်ကတော့ဖြစ်တော့မှာပဲကျန်နေရောဝါရစိတ်ကကြောင့်ပြီးပြီကိုကဟင်ဆိုဘက်ကလည်းစိတ်ကူးနေနေတာအောင်ပါစေပေါ့အဖေတို့လာရင်အောင်ပါစေပေါ့အမေတို့လာရင်အောင်ပါစေပေါ့ဟုတ်ရောဟင်ဟိုကလည်းစိတ်ကူးနေကြနေတာအော်တခါတည်းဟိုပြောတယ်ရခဲ့တဲ့ဟဲ့ဆိုတော့ သူကသရေတာဟောဘယ်လိုနေမလို့ဟိပျော်လိုက်မဲ့ပြင်ချင်းဟုတ်ဟေတပူမှငါလိုလိုရှိသေးလားပေါ့ဗျာဟင်ပျော်လိုက်တဲ့ပြင်ချင်းဟိုဘက်ကလည်းဒါနဲ့အချိန်ကြတော့သူတို့ရက်တည်ရက်ကောင်းနေရွေးပြီးတော့ပေးစားရောအဲဒါကိုဘယ်လိုပြောတော့အကြောင်းပါတယ်ဘုဒ္ဓသားလေးတော့ဘုဒ္ဓသမီးလေးနဲ့အကြောင်းပါတယ်ဆိုတာတားတယ်ဟင် ပฏิသမီးတွေတော့ပฏิပါနဲ့အကြောင်းပါတယ်ဒါထင်တယ်ဟိဟင်ဟုတ်ကလားဟိဒါကတကြောင်းပါပြောတာနောက်တကြောင်းပါကတော့သူရေသက်ထုတ်ရင်ကဟိုအလှလှသင်္ကာလာတော့ငါဝတ္ထုတုစေနာတုထူခဲ့ရင်အဲ့ဒီအကြောင်းနဲ့ပါပြီးတယ်ဟင်ဒါကနောက်ကမြုပ်ွက်ဟုတ်ဟိဟင်တဘောဆုံးနေဆုံးနေဆိုတာဝတ္ထုတုစေနာတုမဟုတ်ကွဟင်ဝတ္ထုလည်းတုမစေနာလည်းအတူကြမှာ ဟင်ဒီဝတ္ထုတို့တစ်ခုကိုတယောက်ကတော့လှူကျင်တယ်တယောက်ကမလှူကျင်ဘူးမရဘူးဟုတ်ကလားနှစ်ဦးလုံးကလည်းစေတနာလည်းတူရမယ်ဝတ္ထုလည်းတူရမယ်ဒေါ်လာကြီးသူမရဘူးတောင်းမနေနဲ့ဟုတ်ကလားလားအလူတစ်ခုမှလေအဲ့တော့နောက်ကလည်းအကြောင်းကလည်းပါပြီအဲ့ဒါကပြည့်ပြည့်စစ်လို့ပြောလို့မကောင်းဘူးလေအခုကတော့ဒီမှာပြသိကြုံရတာထင်တယ်ဟင်မျက်စိနဲ့ဆုံးထင်တယ်ဟင်ဒီမိန်းကလေးဘက်ကကြည့်ရင်မိန်းကလေးဘက်ကမျက်စိထင်တယ်ဟိဒီဘက်ကအဖေးထင်တယ် ကိုယောက်ျားလေးဘက်ကကြည့်ရင်ယောက်ျားလေးဘက်ကမျက်စိထင်တယ်ဟိဒီဘက်ကအဆင်းထင်တယ်ဟင်အဲ့တော့သူတို့ကအကြောင်းတရားချင်းဖြစ်ပေါ်လာတဲ့ဟိုရုပ်ပြချင်းတစ်ခုတခါတော့သွားပြီးမျက်စိအဆင်းတစ်ခုသွားထုံရတယ်ထင်တယ်အဲ့ထုံတော့အဲ့ဒီမှာအကြောင်းပါတာအဲ့တော့ဒေသာလိုက်ကြရောဒီဘက်ကလည်းဝင်းပေါ့ဝင်းပါပေါ့ဒီတစ်ခါမှမဆုံးပေတော့ဆုံးမလို့ဒီဘက်သမီးရှင်ကလည်းအိုးဒီတစ်ခါမှမဆုံးပေတော့ဆုံးမလဲပေါ့ဒါနဲ့ပေးစားပြီးလို့ပေါင်းရမယ်လို့ ငါကနေတွေ့တော့တလုံးပြဲနဲ့တစ်ဖက်ကောက်ရင်းဟုတ်တစ်ဖက်ကတလုံးပြဲတစ်ဖက်ကဟောကောင်းလာဟိဟင်အဝေးကြီးတော့ငါတော့ဘယ်နဲ့တော့ဟိအနည်းကြီးတော့ဘယ်နဲ့တော့ဟိတလုံးပြဲနဲ့တစ်ဖက်ကောက်ဒီရရလိုက်တော့အကြောင်းပါတော့ဟင်အခုဟောဒီဘက်ကလည်းရုပ်ကလည်းဖောက်ပြန်ပြစီလာတယ်လေဒီဘက်ကဟော ဟင်အဝေးကြီးကြည့်ရင်သာလှရှိရမယ်အနည်းကြီးကြည့်ရင်ဘယ်လိုနေမလို့အပြင်ကြီးကြည့်ရင်တော့ကောင်းတယ်ထင်ရတာအတွင်းကြီးကြည့်ရင်ဘယ်လိုနေမလို့ဟိဟုတ်ကလားဒီတော်မူတလုံးပြင်းတဲ့တစ်ဖက်ကောက်တွေ့ကြဦးမနော်ဝိဇ္ဇာဘယ်လိုတော့ဟာဒါမတန်တော့ဘောတရားတိုင်းကလှကလေးကကျွေးနေတော့ဒီလေဟိုဟိုဖြီးဆောင်သွားမှာပေါ့ဗျဟင် အမပြန်နေလာတဲ့ခမမိုးရွာလို့ကြည့်ဟင်အဲ့တော့အာရဏဆိုတာဒါပြောတာတင်လေဟဲ့သူ့ကြောင့်လဲဆိုဟင်ဒီအားလဲကိုယ်ကြောင့်နဲ့ကိုဖောက်ပြန်ပြသိနေတာ၆မျိုးတင်လေသူ့ဘက်ကရောသူ့ကြောင့်နဲ့သူဖောက်ပြန်ပြသိနေတယ်အဲ့ဒီအာရဏတွေဒီမျက်စိအကြည်ဟာရောသူ့ရဲ့မြင်တတ်တဲ့သဘောကလွယ်လို့တခြားဆောင်နိုင်လေလားနားကောကြားတတ်တဲ့သဘောကလွယ်လို့တခြားဆောင်နိုင်လေလားဟင် ဟိုတို့နာရောဒီတိုင်းထင်လေကြာရောဒီတိုင်းထင်လေတို့ရတာပတ်ပြီးပဲဖတ်နိုင်တယ်ဟုတ်လို့ကိုရာရောအမှုကြမဲ့ဖတ်နိုင်တယ်ကိုမနောတာရောသူ့ရဲ့သဘောတဘာဝရောဖတ်နိုင်တာထင်တယ်သူ့သဘောသူ့ဆောင်လို့ဒါဝင်တဲ့ဓာတ်လို့သုံးတာအဲ့တော့ဒီဘက်ကအပြင်းဓာတ်6ပါးထင်တယ်ဒီဘက်ကအပြင်းဓာတ်6ပါးထင်တယ်အဲ့တော့အဖင်းနဲ့တို့မျက်စိနဲ့တိုက်ခိုက်ပြီးထင်တယ်ဈာကံကအလင်းရောက်ထင်တယ်အလင်းမပါဘဲနဲ့သိလိုက်ဒီအဖင်းနဲ့ဒီမျက်စိ ဇာကအလင်းပါမယ်အဲအလင်းကဘာမှရေပြီးဆိုပြီးတော့ဟောနာခန္ဓာပေါ်ပြီးတင်တယ်ဟိယုတ်ခန္ဓာယုံကုထိအပိတစ်ချက်ပေါ်ဟိနာခန္ဓာတစ်ခုပေါ်ပြီးတင်တယ်ကြာပြီးဟောအပိတစ်ခုတင်တယ်ဟိဒီမှာကြတော့မျက်စိကပြီးတဲ့အပိမျိုးတစ်ခုဝင်နေတယ်ဉာဏ်ပြီးကြာပြီးကြတော့နာကပြီးလို့ကြာပြီးသောတာဝင်နေတယ်ဟိနှာခေါင်းကနံပြီးအကောင်ကဂါနဝင်နေတယ်ဟိကြာကကြတော့ဟိ ပါတော့ခြုံသိခြုံသိထားပါတော့ဟင်အဲဒီတော့ခန္ဓာဝိညာဉ်ထင်တယ်ဟိကိုကကြတော့ထိသိထင်တယ်ဟိကာယဝိညာဉ်လားမနောကကြတော့အဒေသိမနောဝိညာဉ်ထင်တယ်ဟိအဲ့ဒီတိုင်းဝိညာဉ်၆မျိုးပေါ်လာတာထင်တယ်အဲ့ဒီဝိညာဉ်ကဒုက္ခနာကိုတဲ့ရှင်းမြင်သလားရှင်းမြင်သလားယုံနာကုတိမှာမျက်စိနဲ့အဆင်းနဲ့ထိမှာအဲ့ဒီမှာဝိညာဉ်ပေါ်ပါလေအဲ့ဒီမှာခန္ဓာ၅ပါးသာဖြစ်တာထင်တယ် အဲ့တော့မထီရင်ဒီဝိညာဉ်ရှိသလားဟုတ်ကလားနားရောရှင်းနေသလားနှာခေါင်းရောကြာထဲမှာရောကိုယ်ထဲမှာရောမရှိတာမရှိတာရှိနေတယ်နော်ခမရတို့ဒါဒီလောက်ပြောတာတော့တော်တော်အားရခါရီဟုတ်တယ်လေဟုတ်ကလားတို့ဇီရာနဲ့မှာအားရညာဖြာတဲ့ပုံရောက်ရင် ဘုဟာတွေသွားပြီးဝင်ပါစေတို့ဒီဘုရားယောဂီရတော်ပြောတယ်မဝယ်ဘူးတဲ့သူတို့ရှိပြီးသားဘိုးတဲ့မဟုတ်ဘူးလည်းမဝယ်ဘူးတဲ့သူတို့ရှိပြီးသားဘိုးတဲ့ကိုလားဘုဟာတွေကပြေဝယ်ကြအောင်မလားဒီရှိပြီးသားမဟုတ်တော့အာဟုတ်လားဒီယောနကုတိမှာသိထားပေါ်တာလေဟင်တဲ့မလို့ဝင်တဲ့မလို့ ရှိလားဟုတ်လားဒီမှာလဲဝင်လေလုံးနဲ့နှာခေါင်းကရောရုပ်ဝတ္ထုကိုဒီမှာသိထားပေါ်တာလေဟင်ဝင်ရုပ်ဖြစ်မှာဝင်ပြီးပေါ်တာထင်တယ်ထွက်ရုပ်ဖြစ်မှာထွက်ပြီးပေါ်တာအင်းခန္ဓာကိုယ်ကနာတာလေးတစ်ခုဖြစ်တော့ဟောဟင်နာရုပ်ဖြစ်မှာနာပြီးလေးပေါ်တာထင်တယ်ရုပ်ဝတ္ထုဒီမှာတစ်ချက်ပေါ်တာလေအဲ့ဒါကိုဓာတ်ဖြစ်ဖြစ်ပါထင်တယ်ဒီဘက်ကဟိုအတွင်းက6ပါးထင်တယ်အကြောင်းက6ပါးအပြင်ကအကြောင်းက6ပါး အဲ့သူတို့အချင်းချင်းသူ့ဟာလေးနဲ့သူအကြောင်းဘာမှဟိုကအကျိုးဖြစ်တဲ့ဝင်ပြီးကြားပြီး၆ဘိုးထပေါ်ရတာတည်းလေအဲ့ဒါဓာတ်ဆက်ချပါပြောတာမဟုတ်လားဟုတ်ကလားအကြောင်းပါတာလေတို့ဒီဘက်ကမျက်စိကိုဟိုကအတန်နဲ့လေအကြောင်းပါလို့မရဘူးထင်တယ်ဒီကမျက်စိနဲ့ဟိုကအနငေါ့မရဘူးတူတယ်ဟုတ်ရောဒီဒီကနားနဲ့ဟိုကအဆင်းငေါ့မရနိုင်ဘူးသူ့ဟာနဲ့သူ့မှာလည်းအကြောင်းပါလို့ရတာထင်တယ် ပုတ်ကလာသူ့မှာနဲ့သူမှလည်းမိထထပွင့်လာတယ်နဲ့ဟုတ်ရောမြင်ပြီးအဖင်းနဲ့မျက်စိနဲ့တိုက်ခိုက်မှမြင်ပြီးပေါ်လာဟုတ်ဒီနားနဲ့အဖင်းနဲ့တိုက်ခိုက်လို့မြင်ပြီးမပေါ်နိုင်ဘူးဟုတ်ရောကြားမြင်လည်းမဖြစ်နိုင်ဘူးဟင်ကိုကအဖင်းနဲ့ဟိုတို့ပါလို့နားနဲ့တိုက်လို့ကြားမြင်ဖြစ်မလားမြင်ကြရောဖြစ်မလား မဖြစ်နိုင်ဘူးဘယ်နဲ့တိုက်ပါလားကြာတိဖြစ်နိုင်တော့ဒီတောင်းလဲအကြောင်းပါတယ်လို့ခေါ်တာဗျာအဲ့တော့အာရဏပြောရင်ဒါလည်းသဘောပေါက်ပြီခင်ဗျာအာရဏဆန္ဒပါကသူရုပ်ခန္ဓာတစ်ခုကိုသူ့သူ့ဘက်ကခွဲပြီးတော့ပြောထားပါတယ်ဒါကနာခန္ဓာသိစွာတွေကနေခုနကအကျိုးတစ်ခုပေါ်တာကိုပြောတာတင်လေဟိဟုတ်ကလားအဲ့တော့အာရဏကျတော့7ပါးဟင်အတူ6ပါးပြ6ပါးတင်လေ ဒါကြတော့ဟင်အကြောင်းကနှစ်ခုပေါ်ရင်အကျိုးတစ်ခုဟုတ်ကလားလင်မယားနှစ်ယောက်ပေါ်ရင်ပါတစ်ယောက်ရတယ်လို့ထင်တယ်ဟိလင်မယားနှစ်ယောက်ပေါ်ရင်ပါတစ်ယောက်ရတယ်လို့ဟောဒီနှစ်ခုဒီမှာအပိတစ်ချက်ပေါ်အဲ့တော့နာခန္ဓာလေးပါးကနေပြီးဝိညာဉ်၆မျိုးဖြစ်တာတယ်မလားဟင်သဘောပေါက်ပလားအဲ့တော့ခန္ဓာဆိုတာလေးတစ်ခုတည်းကနေပြီးပြီးအာယရဏရဲ့ဓာတ်ရဲ့ဆိုတာဖြစ်လာတာထင်မလား အဲ့တော့ဒီအာယတနာဆိုတာတစ်မျိုးလို့ဆိုခြင်းမေးသလားဓာတ်ကောတစ်မျိုးဟုတ်သလားအေးအခုခမားတို့ရှုနေတဲ့အထိနဲ့အပိဒင်းပေါင်းခန္ဓာလည်းပါတယ်ဗျာအာယတနာလည်းပါတယ်ဗျာဓာတ်လည်းပါတယ်ဗျာအဲ့ဒါပါတယ်လို့သစ္စာလည်းပါပါတယ်မြင်အောင်ကြည့်ပါကျင်နာကြစို့သာသာသာ